မနေ့ကသိပ္ပံရဲ့ဂုံကြီးအချိုးပြကိုအချိုးပြချက်တွေကိုမြတ်စွာဘုရားဟောထားတဲ့အတိုင်းထုတ်ပြပြီးတော့တတတရားတွေနှုတ်ပြီးတော့နှုတ်နေတဲ့တတတရားကိုလက်တွေ့လုံးနဲ့ပြုစုပြုထောင်ပြီးတဲ့အခါ အတိညာလေးဆင်းဆင်းဆင်းဆင်းဖြစ်လာတော့အဲ့ဒါတရားလေးတွေလည်းပဲသူ့အချိန်နဲ့သူတက်လာတာပဲတိုးတက်လာတယ်ဆိုတာဘုံချိုးရလည်းဖြစ်လာတာတန်တန်ဆွမ်းဆွမ်းတန်တန်မမလည်းဖြစ်လာတာပဲအဲနောက်ဤတဲ့နိဗ္ဗာန်တွေ့သွားပြီဆိုလို့ရှိရင်တော့ ခိုင်မာတဲ့အနေအထားရှိရောက်တော့တာကျန်ကံများမှာရသော်ရခွဲလည်းဟောထားပါတယ်ဝိပဿနာရှုသူမှာတတ္တဖြစ်ပွားသည်တဲ့ဘုရားဆုံးဖြစ်လာတာနောက်ပွားလာတာပွားတယ်ဆိုတာကြီးလာတာထွားလာတာပြန်လာတာ ပြည့်စုံလာတာပါပဲဒါကိုပြောတာပါပဲတော့အဲနောက်ဆုံးဘဝတ္တယုံနာဖြစ်စီရနေပြီးတော့အဘဝတ္တယုံနာဖြစ်စီရတော်တဲ့ဆက်ရောက်သွားပြီဆိုလို့ရှိရင်ခိုင်ခိုင်မာမာဖြစ်လာတာပဲဘယ်သူကဖြစ်ဖြစ်မပြတ်တော့ဘူးဟွန်းအဲ့ဒါမလေးက အဲဒါလေးလုပ်ငန်းရှင်နဲ့ဆက်ဆက်ပြီးတော့ပြောတော့ပါတယ်ဒီနေ့ကြာစက္ကနာစသည်တို့မှာခန္ဓာတိုက်တာဖွင့်တာလေးတွေဆက်လက်ပြီးတော့ပြောသွားပါမယ်။ဉာဏ်ကာလကခန္ဓာတိုက်တာဖွင့်တတ်ဒီနည်းနည်းပါပါ အကျယ်ချဲပြီးတော့ပြောခဲ့ပါတယ်ခုကြားခဲ့စသည်တို့မှာတော့အကျယ်ချဲပြီးတော့မပြောတော့ဘူးဓမ္မနောက်ပဲတိသာရုံများပဲပြောတော့မှာကြာစေကာလမှာလေခန္ဓာဒိဋ္ဌဖွင့်တတ်ယုံနာဤအစုံဖြစ်နေပါလားနာကြည်တတ် ပါဠိလိုသောတပဇာရခေါ်တော်လေနားခလောင်ထဲမှာနားတွင်းထဲမှာအမွေးလေးတွေရှိတယ်လို့ဆိုပါတယ်သူတို့ကတော့ဤရဆံပြန်လို့ပြောပါတယ်ဒီထဲမှာအထံဖိုက်ယူနိုင်တော့အောင်အကြည်တက်ကြီးပြတ်နှံပြီးလို့ရှိနေပါတယ်အဲဒါအခန္ဓာပဲ တန်လိုင်းတွေကနားထဲလာလာပြီးတော့တိတ်ခတ်ပြီးတော့ပေါ်နေတာဒီတော့အတန်တွေကအတိုက်တက်အဲဒီအတန်တွေကလည်းပဲအပွေးဥရရောက်ဖြစ်နေတဲ့အတန်လေးကိုးစာလေးစာလေးပေါ့ဒီခုနဲ့တခုကိုယ်လုံးချိန်လို့ဖြစ်ပေါ်တဲ့အတန်လေးပေါ့ပြီးတော့ သူ့အတားလေးပေါ့တိရစ္ဆာန်အတားလေးပေါ့ဒါကြီးကတော့စိတ်ကြောင့်ဖြစ်တဲ့အတားလေးပေါ့ဥဒိကြောင့်ဖြစ်တဲ့အတားလည်းဖြစ်တယ်စိတ်ကြောင့်ဖြစ်တဲ့အတားလည်းဖြစ်တယ်ပေါ့ဘာသာပဲဖြစ်ဖြစ်အတားဟာအတားပါပဲအတားလည်းအတားလည်းပါပဲကိုယ်ထဲမှာလည်းအတားလေးရှိရပါပဲဘယ်ချက်မှာ လေတွေဖြစ်နေတာလေတန်တွေဖြစ်နေတာဒါတော့ဥဒုကြောင့်ဖြစ်တာလေခုစကားပြောတဲ့အခါမှာအတန်တွေထွက်နေတာဒါကတော့စိတ်ကြောင့်ဖြစ်တဲ့အတန်တွေစိတ်အဓိကပါလေခန္ဓာအခန္ဓာနာကြည့်တာကတော့ရှိခံကြောင့်ယခုအသက်ရှင်စေကာလမှာ စိတ်ဥဒုအာဟာရအထောက်အကူတွေနဲ့အခန္ဓာတွေပေါ့လေအာကောင်းကြီးအာကောင်းနေတာပေါ့ကြည်ရဲ့ကြည်နေတာဒါပေမဲ့အတက်ဟိုသွားလို့ရှိရင်တဖြည်းဖြည်းသူတို့ကအာနေသွားပြီးတော့အချာလည်းမကောင်းတော့ဘူးပြီးတော့အပွင့်တက်ကြားကြည့်တာကြားတွေ့တာကြားခံစားတာပေါ့လေ ဇာတိရာဆိုတာစာခေါ်လဲခေါ်လို့ရှိရင်တော့သုတ္တဝိညာဏခေါ်တာပေါ့လေဟွန်းနာကြည်ကအမိပြုပြီးတော့တိတ်ခတ်လာတဲ့အသံကိုကြည်တီခေါ်တာပေါ့ကြည်တယ်ဆိုတော့လည်းပဲကြားယုံရပါပဲဒါရုပ်ခေနိုင်ရင်လည်းဒီလိုခွဲတာမျိုးဟုတ်ပါဘူးဣစ္ဆဒုက္ခအနတ္တဆိုတော့ဒီလိုခွဲကြည့်တာမျိုးလည်းမဟုတ်ပါဘူးကြားယုံမှရှိတာပါ ရှားကမတတ်ပဲရှိတာတိတက်မကိုနာကြည့်တာမှာဟောတိုက်ခတ်လာတဲ့အတာနဲ့ကြာကြည့်တဲ့စိတ်နဲ့ဆုံတွေ့တဲ့သဘောပေါ့ဒါတော့ဖတ်တာခေါ်ပါလေမြန်မာလိုတော့စကုသံပါစဆိုတာကြာတွေ့ပေါ့ဖတ်တာဖြစ်လို့ရှိရင်ဝေဒနာလည်းဖြစ်တာပါပဲ ဒါဆိုရတဲ့အတန်လေးကြားလို့ရှိရင်နားထောင်လို့ကောင်းတယ်ဆိုရတဲ့အတန်လေးကြားလို့ရှိရင်နားထောင်လို့မကောင်းဘူးအလယ်ကအတန်လေးကြားလို့ရှိရင်လည်းဖာတိဘာသာကြားနေတာတော့ကောင်းတယ်လည်းမဟုတ်ဆိုတယ်လည်းမဟုတ်ဆိုတော့ခံစားမှုတွေဖြစ်နေတာသို့တော့ခံစားမှုထင်ရှားတာတော့အတန်ကောင်းကောင်းပေါ်မှာပေါ့လေကြည်ပါရဲ့ အဘိဓမ္မာသဘောအရကတော့ခန္ဓာမှာတိတ်ကြပြပေါ်လာတဲ့အခါကျတော့ဘာမှအာမဆက်ရပဲနဲ့ကြောင်းကြမထားရပဲနဲ့ပေါ့လေအလိုလိုကြားချတော်တာလေဥပ္ပခါပဲယူပါလေသူကဟွန်းတုတ်တံမှာတော့သုံးမျိုးလုံးယူပါပါတယ်တော့ဈာတိတာဈာတွေ့တာဈာခံစားတာဒါတွေလည်းပဲအကျိုးဆက်တရားတွေပေါ့လေ ကုသိုလ်မဟုတ်အကုသိုလ်မဟုတ်ပေါ့ဂျာစိတ်တွေဘာတမတာလို့အဲနောက်တတုတ်တည်တဲ့စိတ်ကလေးတတုတ်ဖြစ်သွားပါလားကြာတိတဲ့စိတ်တတုတ်နောက်တည်တဲ့စိတ်ကလေးတတုတ်လို့ဖြစ်သွားတယ်နောက်တည်တဲ့စိတ်လေးတတုတ်ကလည်းပဲသူကလည်းဂျာစိတ်ပဲဆိုကုသိုလ်လည်းမဟုတ်အကုသိုလ်လည်းမဟုတ်အဲဒီမှာရပ်သွားအောင်ဆိုပြီးတော့ အမှတ်ကလေးထည့်ရပါတယ်60ခဏနဲ့နားနဲ့အခံကရုပ်ကြတာကြည့်တာကနာအတ္တကောင်းမဟုတ်အသက်ကောင်းမဟုတ်ဝิญญကောင်းမဟုတ်ပေါ်လာနာနဲ့ရုပ်ကအင်းဒီတော့ကြားနေတော့မှနားနဲ့အတ္တကရုပ်တုကသစ္စာ ခြားသိတာခြားတွေ့တာခြားခံစားတာကအနန္တကသစ္စာဟွန်းခြားစဉ်တွေ့ရဒုက္ခနှစ်ဖြာဆိုတော့ဟောအဲဒုက္ခသစ္စာတွေပဲယုတ်ဒုက္ခသစ္စာနန္ဒုက္ခသစ္စာတရားတွေပဲအဲ့ဒီတရားတွေကဒီခြားစဉ်ခဏမှာထင်ရှားနေပါလေသူကတော့အဲ့ဒါတွေကိုဒုက္ခပရိညာဆိုတဲ့အတိုင်းပါလေ က္ခတွေကိုယ်သွားအောင်နတုကသစ္စာယုတ်တုကသစ္စာရုပ်တိုင်းဉာဏ်ကြားကြီးကိုယ်သွားအောင်လို့ကြားတယ်ကြားတယ်လို့ဒီလိုရှုမှတ်ရပါတယ်တော့အပေါင်းလည်းပဲမှတ်ရပါတယ်တော့အဲဒါကတော့ကြားစေကာလမှာခန္ဓာတိုက်တာအဖွင့်တာဒီပေါင်းစုံပြီးတော့ဖြစ်နေတဲ့အခါမှာဒုက္ခသစ္စာထက်ရဲ့တရားကြီးသိရအောင်ဆိုပြီးတော့ခုလိုအားဆိုင်ပြီးတော့စိတ်သားကဆွေးနွေးစွာမှတ်ရပါတယ် ကြားရင်ကြားရင်ကိုကြားကြားချင်းလည်းငင်းမမှန်ရင်ဘာဖြစ်တတ်တော့လို့ဆိုတော့မမဘူးဆိုရဲကတတိယခင်းသွားပြီဒီကြားတဲ့ခိုက်တမှာဒုဝတိစာယုံနာတရားစုဟာတတိမရှိတော့တတိမကတဘူးဆိုလို့စိတ်ကလည်းအဆုရှိပြဲသွားပြီပြန့်သွားပြီတမာတိလည်းမရတော့ဘူးတမာတိလည်းဖြစ်တော့ သမာဓိဖြစ်ပါမှဉာဏ်ကဖြစ်ရဉာဏ်ပွင့်ရတာဉာဏ်လည်းဖြစ်တော့ဒီဉာဏ်ဖြစ်တော့ဆိုရင်မကြည့်မှုဖြစ်သွားပြီအဲဒီလိုလွတ်သွားတဲ့ဟာအကုသိုလ်ပဲအဲဒီအကုသိုလ်ဖြစ်သွားတာကိုပဲမစစ်တာမကြောက်တာမယုံတာမယုံတာအဲဒီကလွတ်တတ်ပါလေဖြစ်သွားပြီဟုတ်ဒီစပြန်သွားပြီအဲဒီအကုသိုလ်တရားတွေ သူကရောက်လာတော့တာပဲဒီမှာဒါထိရှားတယ်ဒီမှာဘယ်လိုကြားစိတ်ကာလမှာထိရှားတဲ့ဒုက္ခသစ္စာလည်းမသိတော့ဘူးပေါ့မသိရတွေ့ဆိုတော့လေမတဏှာလာမယ်တဏှာဖြစ်လို့ရှိဥပါဒံလည်းဖြစ်မယ်ဥပါဒံဖြစ်ပြီးနောက်ပိုင်းတောက်လျှောက်သွားရောဒီမှာကြာကြာချင်းအစိတ်မှတ်တယ်လေအစိတ်ဆိုဝိရိယပါလာတယ် အဲဒီဝိရိယကကိုယ်စိတ်စာခေါ်တဲ့အပြင်းကိုသူကတော့အတာစီယူလိုက်တာဟွသူ့နိုင်လိုက်တာအပြင်းဝင်တော့ဟိုဟိုယောဂီတတိပေးပါဆိုလို့ဆက်ဆက်ဖြစ်အနိကတော်ပြီးတော့တတိပေးဒီအစိတ်တော့ ကင်းလည်းကင်းသွားတယ်ဟိုကကြာစိတ်ကာလမှာထင်ရှားတဲ့ဒုက္ခသစ္စာဆိုတဲ့တရားစုပေါ်မှာစိတ်ကလေးတဲ့သွားအောင်ချိန်ရွယ်ပြေးတာအဲဒီချိန်ရွယ်မှုလည်းရှိတော့ချိန်ဝင်ဖြစ်လို့ရှိရင်စိတ်ကချော်သွားတော့တာပဲချော်သွားပြီဆိုလို့ရှိရင်ကောင်းတာကြီးမြင်မြင်လားကြားကျင်လားနားကျင်လားဒီအချာစီတွေဖြစ်လာတော့ ကာမဝိတ္တိဖြစ်လာတာသူများဖြစ်စီခြင်းလားပြောရဝိတ္တလည်းဝန်တတ်တာပဲသူများနှိမ့်ဆက်ခြင်းလားဟင်းနာလို့ဆိုဝန်တို့စိတ်တွေများပြီးတော့သူများကိုဒုက္ခပေးခြင်းလားဝိဇာဝိတ္တဖြစ်လာတာအဲ့ဒါလိုချော်တွဲတဲ့အကြံဆိုးတစ်ခုပေါ်လည်းဖြစ်လာတာပါတတိယမရှိတော့စိတ်ရှင်ကာကွယ်ရမရှိတော့ စိတ်ကိုအကာအကွယ်မရှိတော့ကိလေသာတွေဝင်နေဝင်တာပေါ့စိတ်ဆူဆီးရမရှိတော့တမေဆန်နဲ့တို့လို့ရှိတတ်မဲ့သွားတာပဲဒါရွှေရဲ့သာလေးနောက်တော့လို့ရှိဒီတန်လေးကကောင်းလိုက်တာဆိုတော့ဆန့်ကျင်ဘက်အတန်ကြီးကြားရတယ်ဆိုပြီးကောင်းလိုက်တာထပ်မဲ့တာပဲဟွန်းကိုယ်ကြည့်တဲ့အတန်ကြီးကြားလို့ရှိရင်လည်းစိတ်ချမ်းသာဒေါသတွေဖြစ်တာပဲ တံဝါအတန်ဒီမှာဆိုလို့ရှိရင်အဉ္ဇဏိပက္ခဆိုတာပေါ့လေမတိမှုခေါ်တဲ့ဘာတိဘာသာပေါ့လေဒါလည်းဖြစ်သွားတော့ပါပဲတခုကတော့ဖြစ်သွားတာပဲအခုဒီဝင်သွားပြီတော့အခုကြားနေကြားချင်းလည်းချင်းမှတ်တော့အားစိတ်မှုပါနေတဲ့အတွက်အပြင်းမရှိဘူးချိန်သားကြိုက်ပြီးတဲ့အတွက်ခုနလွဲချော်တဲ့ မိစ္ဆာဝုတ္တတိမရှိဘူးတတိကကတ်နေတော့စိတ်စီညံ့ဝင်ရအောင်သူကအရခဝရဏဂုတ်တိဆိုတာပါကာကွယ်ထားတဲ့ပိတ်ဆို့ထားတဲ့လုံချုံနေတယ်စိတ်ဆူရှိမှုရတဲ့ခါကျတော့ဖြစ်ပြီးတော့ပြင်းလွင့်တာမရှိဘူး။ကြာကနဲ့လှုပ်ရှားတာမရှိဘူး။ဒေါသနဲ့လှုပ်ရှားတာမရှိဘူး။တမစ်စီကအတန်ကြားပြီလေလို့ ဒီအာယုံမှာစိတ်ကဆူဆူရှိနေလို့ရှိရင်မတတ်မဲ့ဘူးဒေါသပိကြသာအာယုံတွေ့ပြီလေဒေါသမဖြစ်ဘူးအဲ့ဒါဟောဘယ်လောက်ကောင်းဥပဒနာစိတ်ကလေးဖြစ်နေရတာမှန်တယ်ကောင်းတာပါနောက်အဋ္ဌဉာဏ်လေးဖြစ်လာတဲ့အခါမှာယုံနဲ့လားကွဲပြီးတော့အကြောင်းနဲ့အကျိုးသိမယ်ဒါတွေပါအဲအကြောင်းကျိုးတရားတွေပေါ်ပြီးတော့ပြောက်သွားအောင်ကြားပြီးတော့ပြောက်သွားအောင်လည်းသိမယ်ဒီဘက်က ကြားလေကြားရငင်းမှတ်ရမယ်ဆိုရက်ဆိုရိုးစကားကတော့ကိန်းတွေသတ်မှတ်ရမယ်တော့မဟုတ်ပါဘူးထိုင်ပြီးတော့မှတ်တဲ့ခါပဲဖြစ်ဖြစ်ရပ်ပြီးတော့မှတ်တဲ့ခါပဲဖြစ်ဖြစ်ရှင်းရင်ရှောက်ပြီးတော့မှတ်တဲ့ခါပဲဖြစ်ဖြစ်ပေါ့အဲဒီလိုခိုက်တဲ့နေမှာပေါင်းပင်ကအစ ပင်တိုင်းအာယုံအစိုးရကြဆွဆွမြဲမြဲမှတ်နေလို့အခါမှာအတန်ကြီးကြားရပါတယ်ဒီလိုကြားရတဲ့အခါမှာပူလာမှတ်နေကြရှည်မပြတ်လို့ရှိရင်တော့အဲ့ဒီအတန်ကြီးတော့လိုက်မှတ်ဖို့မလိုပါဘူးအခြေပြတ်သွားပြီဆိုလို့ရှိရင်တော့အခြေပြတ်တယ်ဆိုတော့မူလအာယုံမှာစိတ်ကမရှိတော့ဘူးတရားခွာပြီးတော့ပေါ့လေ အတန်စီရောက်သွားပြီတက်ကတက်ကအေးရောက်နေတယ်ဆိုလို့ရှိရင်တော့ဒီကမှတ်နေကြဟာအခြေပြတ်သွားတော့အဲ့ဒီအစ်စ်ပေါ်တဲ့အာယုံကိုကြားတယ်ကြားတယ်လို့ဆုစိတ်မှတ်ဖို့ပါပဲဒီမှာအဲ့ဒါလိုတော့နားလည်ထားဖို့အရေးကြီးပါတယ်ထို့တူပဲမူလအမှတ်ကြအာယုံမှတ်ရင်းကသူ့နဲ့သူခွင်ကြတဲ့ပြီးတော့ကြည်နေပြီးအချိန်ရနေပြီဆိုလို့ရှိရင် ကိုယ်ထဲမှာဖြစ်ဖြစ်ပေါ့လေပြင်ရလာတဲ့အာယုံပဲဖြစ်ဖြစ်ဘလောက်ပဲလာတာဒီအချိန်ပြည့်ရင်အဲဒီမူလအာယုံပဲမှတ်နေဖို့ပါပဲနောက်အတိပေါ်တဲ့အာယုံလိုက်မှဖို့မလိုပါဘူးအချိန်မပြည့်အာယုံကိုလိုက်မှလို့သိခြင်းအဖြစ်နောက်အာယုံတွေပေါ်မှာလည်းပဲဘာမှအဲဒီလည်းစပြီးတော့စဉ်းစားမှုပြိတ္တာမဖြစ်တော့ဒါပြီးစီးတာပါပဲ ရှုဖို့ကိစ္စပြည်စည်းတာပါအဲ့ဒါတော့သတိထားရမယ်ကိုယ်တော်မြတ်စွာကိုရင်ကလည်းပဲသုတိသုတမတ္တဝိသတိဆိုတာပါလေကြားလေကြားကြားခြင်းပေါ့လေကြားယုံညာလေးဖြစ်တော့ကြောက်ညာလေးဆိုတော့ခုနကြားတိတာကြားတွေ့တာကြားခံစားတာနောက်စိတ်ကလေးတတုပ်ကြားယုံညာပဲ အဲ့ဒီခိုက်တံမှာတော့အကျိုးတရားတွေပဲဖြစ်နေတာပါအဲ့ဒီမှာပဲရက်သွားစီရမယ်ရှေ့မဆက်ပါနဲ့အမှတ်လို့လို့ရှိရင်တော့ရှေ့ဆက်တတ်တာပဲမှတ်လို့သွားလို့ရှိရင်စိတ်ဆူဆီလေးပြဲတော့မကြည့်တော့မကြည့်ဘူးကစပြတ်တာဒီမှာကိလေသာတွေဝင်တော့တာပဲဘာဖြစ်လို့လဲဆိုကြားကြားချင်းလည်းငင်းမမှတ်လို့ကြားကြားချင်းလည်းငင်းမှတ်လို့ရှိရင်အတိအဖြစ်နေတော့ အတိမတိနေရမှာအတိအစားထုတ်လိုက်တဲ့ခါကျတော့မတိမရှိတော့ဘူးအမောင်နေရာမှာအလင်းရောက်သွားတော့အမောင်ဟာအလိုလိုပြောက်သွားတယ်အလင်းကအဲ့ဒီနေရာမှာနေရာယူလိုက်တာတော့အဲ့လိုကြီးနဲ့လက်ရင်းထားရအောင်မှဥနေရာမှာဒါသိအရေးကြီးပါတယ်အဲ့ဒီလိုဥသွားလို့ရှိရင်ဈာစေကာလမှာထင်ရှားတဲ့ နားနဲ့အတန်ကရုပ်ဇာတာတိရအဲဇာတိခံစားရကနာရုပ်ကတိစ္ဆာနာလည်းကတိစ္ဆာတဲ့တရားတွေပေါ်မှာပေါ့လေအဲ့ဒါမှပဲရက်တော်တာပဲအဲ့ဒီခိုက်တာမှဖြစ်တဲ့ဒုဝတိစ္ဆာတဲ့တရားတွေဟာမြေကြီးနဲ့တူပါတယ်တော့အဲမြေကြီးနဲ့တူတဲ့ဒုဝတိစ္ဆာတဲ့တရားတွေမှာ ကြာကြာချင်းလည်းငုံမှလို့ရှိရင်တော့မတိဘူးအစာကိရိတာတွေဖြစ်သွားတာအဲဒါကိုကိရိစာဘူမိလို့ခေါ်ပါတယ်ကြာကြာချင်းလည်းငုံမှလို့ရှိရင်တော့တတိကရှိနေပြီဆိုရင်စိတ်ဆူဆီးရှိနေတော့ခြားစေကာလမှာထင်ရှားတဲ့သုတဝကိစ္စနန္ဒဝကိစ္စထိုက်တဲ့တရားတွေတည်တည်နေတာပါပဲ။ ကြားပြီးတော့ပြောပါကုန်ပြရတာလေးကြည့်လာမယ်အဲဒီလိုဆိုလို့ရှိရင်ကြားတဲ့ခိုက်တာမှာဒုက္ခသစ္စာထိုက်တဲ့တရားရဲ့ပူမိပေါ်မှာပေါ့လေဝိပဿနာဉာဏ်ကြီးဖြစ်ပြီလားအဲဒါဥပဿနာပူမိခေါ်ပါလေဒီတော့မှတ်ရတယ်ဆိုတာပေါ်သွင်းအာရုံတွေပေါ်မှာဝိပဿနာဉာဏ်လေးဖြစ်ဖြစ်ဖြစ်ဖြစ်နေအောင်ပေါ့လေမြည်ကြီးတဲ့တူတဲ့ ဒုက္ခသစ္စာထိုက်တဲ့တရားတွေပေါ်မှာဝိပဿနာဉာဏ်ဤအပင်တွေပဲများများကြီးပေါက်နေအောင်စိတ်စိတ်ကလေးပေါက်နေအောင်ဆိုတော့လုပ်ရတယ်ဆိုတာပေါ့လေအဲ့ဒါနားလည်ထားဖို့ပါပဲဈာစေကာလမှာခန္ဓာတိုက်ကြပွင့်တဲ့သုတ္တကသစ္စာနန္ဒကသစ္စာထိုက်တဲ့တရားတွေရှိတယ်လို့သူတို့ကလည်းပဲမှတ်ရတယ်လို့ နတ်စေကာလမှာလည်းပဲရုပ်တုအတိစ္ဆတိုင်းနန္ဒုအတိစ္ဆတိုင်းတရားတွေရှိနေတာပဲတရားဖြစ်လည်းအခန္ဓာအတိုက်တအပွင့်တတ်တွေရှိနေတာပဲနာနှခေါင်းပေါ့နှခေါင်းဆိုတာဒီပုံသဏ္ဍာန်နှခေါင်းကြီးမဟုတ်ပါဘူးနှခေါင်းထဲမှာအနတ်ကိုဖိုင်းယူနိုင်လောက်တဲ့အကြည့်တမျိုးရှိတယ် နှာခေါင်းကမပိတ်ဘူးဆိုလို့ရှိရင်ဒီကတည်ယူလာတဲ့အနနှာခေါင်းလေးရောက်သွားတဲ့အခါနာနေအဲဒီအနံ့ကတော့အတိုက်တက်ခေါ်တာပေါ့နာနာကတော့အပွင့်တက်ခေါ်တာပေါ့နာနှာခေါင်းပိတ်ထားလို့ရှိရင်တော့အနံ့မဝင်ဘူးပေါ့လေဟာဒီလိုဒီမှာ နှာစေးကာလနဲ့နှာခေါင်းနဲ့အနာကအာရုပ်တုကကိစ္စထိုက်တာနာတိတာနာတွေးတာနာခံစားတာကအနာတုကကိစ္စထိုက်တဲ့တရားခန္ဓာထိုက်တာဖွင့်တဲ့တရားဒါပဲနာနဲ့အနာကရုပ်တုကကိစ္စနာနာနာတွေးတာနာခံစားတာကအနာတုကကိစ္စထိုက်တာအဲ့ဒါကြီးကြည့်တော့အောင်လို့ နာစေကာလလေနန္ဒေနန္ဒေဆိုတာပေါ့လေအပေါင်းလိုက်မှတ်ရပါတယ်ဓမ္မပေါင်းလိုက်မှတ်တဲ့အခါနန္ဒေရုပ်မကွဲသည့်တရားလုံးမှတတိနဲ့တားလိုက်တော့နမှုနဲ့စပြီးတော့ပေါ့လေဟောလားအမွေနာလေးနာနဲ့အတွက်လည်းပဲပါရတတ်မှုဖြစ်တော့အပုံနဲ့နာနဲ့အတွက်မကြိုက်ပြီးတော့ပေါ့လေဒေါသတွေလည်းဖြစ်တော့ ဟုတ်မှတ်လို့အရှင်ပြေးလာတဲ့အခါမှာအဋ္ဌညာလေးတွေဖြစ်သွားပြီဆိုလို့ရှိရင်မတိမှုဒီမှမှုလည်းမရှိတော့ဘူးဒီနည်းနဲ့ပဲလောဘဒုက္ခမောဟအဟုတွေအရင်မြစ်တွေပေါ့လေဖြစ်ခွင့်မရပဲဖြစ်သွားတော့ပေါ့လေဤသူပဲအရသာစသည်တဲ့အခါမှာရှာတဲ့အရသာယုတ် အရသာကြည့်တာအရသာနဲ့ထိတွေ့တာရသာခံစားတာဒါကနာရှာကအခန္ဓာအစာရပါတဲ့ချူချီသဗ္ဗငါခအရသာသဗ္ဗကအတိုက်တအဲ့ဒီရသာလေးကြီးတည်တော်တာရသာနဲ့စိတ်နဲ့တွေ့ရခံစားတာပေါ့လေအဲ့ဒါရတာအပွင့်တတ်တယ်ပေါ့တော့ ဒါစသည့်ရဲ့ကာလမှာထင်ရှားတဲ့ဒုက္ခသစ္စာတရားတွေပေါ့အဲဒါသူတို့ကြည့်ရင်ဒီကြည့်ရင်စာနေတော့ကမှားရတာပဲတမဘွယ်ကြည့်တယ်ပြင်တော့အစပေါ်လေအကုန်လို့အမူအရာတွေလိုက်ပြီးတော့မှားရတာပဲအဲဆုံးနေယူရမယ်လို့ငုံလိုက်တာပဇာဟလိုက်တာထည့်လိုက်တာပြန်ပိတ်တာလက်ပြန်ချတာစသည်ပေါ်လေဒါမျိုးတွေအကုန်လုံးမှားရတယ် စာကုနဲ့ပတ်သက်တဲ့အမူအရာတွေမှလည်းအများကြီးပဲတမအဲဒီထဲမှာရှားဆိုတာကရှားအပြားကြီးပြောတာမဟုတ်ဘူးရှားပေါ်မှာအဖက်ဖက်ကလေးရှိတယ်အဲဒီအဖက်ဖက်ကလေးတွေမှာချုပ်ချင်းစပ်ပါအင်္ဂါခါရတာ၆ပါးကိုဖမ်းယူနိုင်တဲ့အကြည်ဓာတ်ကြီးရှိတယ်တော့အဲဒါရှားအကြည်ဓာတ်ခေါ်တယ်အဲဒီမှာစားရတဲ့တွေကဝါရတဲ့တွေကပေါ့လေ ရှားရည်အာရည်နဲ့ရောလဲလို့ရှိရင်ထွက်လာတဲ့အရာသာလေးတွေအချိုးတည်းရှိတယ်အတုံးလေးတွေဖာလေးတွေရှားပေါ်ရောက်သွားရင်ချိုးတဲ့အရာသာလေးတွေအဲဒါရှားပေါ်ပြန့်သွားတာချိုးမှန်းကြည့်လာတာချင်းတဲ့ရတာရှားပေါ်ရောက်တာချင်းမှန်းကြည့်ဆက်တဲ့ရတာရှားပေါ်ရောက်တာဆက်မှန်းကြည့်ကားရရတာရှားပေါ်ရောက်တာကားမှန်းကြည့် ဖန်လဲရသောရှာဝရောသွားပြီးဖန်မှန်းသိပါတယ်ပါချုပ်ချင်းစပ်ဖအငံကားဆိုတာအရသာ၆ပါးနေ့စဉ်စားရဲ့အစားအစာတွေမှာပါလေသူတို့အသေးသေးပါနေကြပါလေအဲဒါရှာဘုံရောက်သွားလို့ရှိရင်ခေါလာအတိတ်တက ရှာဘုံမှာရောက်သွားလို့ရှိရင်အဲဒီအစားအစာတွေအရေးပြောသွားတဲ့အခါခေါလာအပွန့်တဆရာအရသာလေးတွေသိသွားတာ ရှားပေါ်မှာရတာနဲ့စိတ်နဲ့ဆုံတွေ့တာပါလေဖတ်တာခေါ်တယ်ကိုကြိုက်တဲ့ရတာနဲ့တွေ့လို့ရှိရင်ကောင်းတယ်ကိုကြိုက်တဲ့ရတာနဲ့တွေ့လို့ရှိရင်မကောင်းဘူးပေါ့လေဘုရားပြမယုတ်တိကြိုက်တဲ့ပုဂ္ဂိုလ်ယုတ်တိစနဲ့တွေ့ပါလို့ရှိရင်မကောင်းဘူးပေါ့မန္တန်အရသာလေးဆိုလို့ရှိရင်ဖာတိဖာသာနဲ့ဟောဒီဒါလေးခံစားနေတော့အဲဒီဝိဒနာ၃ရောတော့ဖြစ်သွားတာထင်ရှားတာကတော့ ခံစားလို့ကောင်းတဲ့ဝေဒနာနဲ့ခံစားလို့မကောင်းတဲ့ဝေဒနာဒါတွေသင်ရှားတော့ပါတော့အဲ့ဒါတွေကစာကြည့်တဲ့အခိုက်အတန့်သင်ရှားတဲ့ရုပ်တုကကိစ္စနာတုကကိစ္စထိုက်တဲ့တရားတွေပေါ့အဲ့ဒါစနေတော့ခါမှသင်ရှားတာထိတည်တဲ့အခါခန္ဓာတိုက်တာပွန်တတ်ပြီးဖြစ်တာသူကတော့အရာကျယ်တယ်သူကတော့ အဲဒီကတော့အခန္ဓာအနေနဲ့ကတော့တကိုယ်လုံးတွေးတာစုကြည့်တဲ့နေရာဌာနမှာပါလေအရေးကြောက်တို့ခြေကလက်တဲတို့ဆံပင်တို့အမွေးတို့အဲ့ဒါတွေလွတ်တာပါလေလွတ်ထားပြီးတော့အသားကြီးစုပြည့်တဲ့နေရာဌာနတိုင်းမှာအဲ့ဒီကာယပတ္တကကိုယ်ကြည်တက်ကပြတ်နှက်ပြီးတော့နေတယ်အဲ့ဒီမှာတိုက်ခတ်ပြီးတော့လာပေါ်တဲ့အမာဒအပြောဒ ပူနွေးအေးတဲ့ဓာတ်တောင်းတင်းလှုပ်ရှားတဲ့ဓာတ်ပေါ်လေဒါမျိုးအဲ့ဒါကြီးထိလို့ရဆောင်လေးကထိလို့ရဆောင်တဲ့အရာတွေပဲအဲ့ဒါကြီးအတိုက်တက်ခေါ်ပါလားအဲ့ဒါကြီးကလာတိုက်တက်ကြည့်အမှားတဲ့လာတဲ့ကမှမသိတာအပြောတတ်လာတဲ့ကလည်းပြောမှသိတာကျန်တဲ့နဲ့အတိုက်တက်လာတဲ့ကကျန်တယ်မှသိတာနည်းနဲ့အရာလည်းတက်ရောက်တယ်နုမှသိတာပါလေပူလာလာတဲ့ကပူမှသိအေးလာလာတဲ့ကအေးမှသိပါလေ တောင်းလာလာတခါတောင်းပါသည်တင်းလာလာကြတဲ့တင်းပါသည်ဟောလေအဲဒီလိုတည်တည်ခေါ်တော်တွေကလည်းအပွင့်တတိခေါ်ပါရဲ့အဲဒီရှုပ်ပြေးတဲ့ကာယပဒါတော်မှာစိတ်နဲ့ခုနအတိတ်တည်းနဲ့ဆုံတွေ့တာကဖတ်တာခေါ်တယ်ကောင်းတဲ့အတူလေးနဲ့ဆုံးပြရလို့ရှိရင်ကောင်းခံစားမှုလေးပေါ့လေဥပမာပြခုချမ်းတဲ့က နည်းနည်းထူးထူးလေးနဲ့တွေ့ရလို့ရှိရင်နေလို့ကောင်းတယ်ပေါ့အဲ့ဒီအခါမှာအေးလေးနဲ့တွေ့ရလို့ရှိရင်နေလို့ကောင်းတယ်ဒါမျိုးပေါ့လေဒီမှာအဲ့ဒီကောင်းခံစားမှုမကောင်းခံစားမှုလေးတွေကဒါလေးဖြစ်တော့တယ်ဒီမှာကြားခံစားမှုတဲ့အဲ့ဒါရအဲ့ဒါတွေကတော့အကျိုးဆက်တရားတွေသူကတော့ကုသိုလ်လည်းမဟုတ်အကုသိုလ်လည်းမဟုတ်ဖြစ်တာပါအဲ့ဒါတွေသူတို့ဖြစ်တုံးဖြစ်ဆဲမှလိုက်ပြီးတော့ရှိရတာပါ ဒီအတွေ့သဘောတွေကတော့အများကြီးမှတ်ရပါတယ်သူကတော့ခုထိုင်ပြီးတော့နေတဲ့အခါဝမ်းပဲစိတ်ဆိုင်စိတ်ဆိုင်ထားတော့ဟောလေရှုသွင်းတဲ့အခါကျတော့မိကဖောင်းတက်လာတာလေထုတ်တဲ့အခါကျတော့ပိန်သွားတာအပြောဟာတော့အနမတ္တတာကတော့အဖောင်းနဲ့ပိန်တော့သဘောကတော့ လေရှုသွင်းလိုက်တယ်ဆိုလို့ရှိရင်လေဘောလုံးမှုန့်လိုက်တဲ့အခါကျတော့တောင့်ပြီးတော့လာတယ်လို့ဟောလေဝမ်းဘက်ကတောင့်လာတာပဲလေတွေဖောက်တယ်လို့ရှိရင်ရော့သွားတာပဲအဲ့ဒီသဘောမျိုးပဲဒီမှာဝါရောအဓိကဝါရောဖုတ္တပဲဖုတ္တဘာယုတ်ကြီးအများကြီးပါနေတယ်ဝမ်းဘက်တစ်ပြင်လုံးမှာပြန့်နှံ့နေတဲ့ကာယပဇာတော်တွေလည်းပဲအပြည့်ရှိတယ် ကျဝမိတ်ကဖောင်းတက်လာတော့ဝါမိတ်မှာ ပြန့်နှံ့နေတဲ့အချီဓာတ်တွေနဲ့တွားတိတ်ခတ်ပေါ်တဲ့အခါတောက်မှန်တည်ရဲ့တင်းမှန်တည်ရဲ့ဒါရေပေါ့ဟွန်းဘုံမိုက်တပြေလုံးမှာပြန့်နှံ့နေတဲ့အကိုအချီဓာတ်ကအခန္ဓာဖောင်းလိုက်ပြန်ခဲ့မှာပေါ့လေတောက်တာတင်းတာလှုပ်တာရွေ့ရှားတာတွေကအတိတ်တအဲဒီကာယပတာရဘုံမှာအတိတ်တလာပြီးတော့တိတ်ခတ်တဲ့ပေါ်တဲ့အခါကျတော့ တုံမှသိသွားတာတင်းမှသိသွားတာလှုပ်မှသိသွားတာမာရလည်းသိတော့မာမသိတာပူရလည်းဆိုပူမသိတာပေါ့လေဒီမှာအဲ့ဒီတိလေးတွေဖြစ်သွားတယ်ကာယပဒါရမှာအတိတ်ကနဲ့စိတ်နဲ့ဖွင့်တယ်နဲ့ဆုံတွေ့တာဖတ်တာကောင်းတာလေးနဲ့ဆုံတွေ့တော်လို့ရှိရင်ကောင်းခံစားမှုမကောင်းတာနဲ့ဆုံတွေ့မကောင်းခံစားမှုအနှွေးလုံးတွေတော့မှနုနုထိုးနဲ့တွေ့ရလို့ရှိရင်ကောင်းဒီလိုကောင်းတာ လိုက်တဲ့အခါမှာအေးတော်လေးကတွေ့ရလို့ရှိရင်ဒီလိုကောင်းဘူးပေါ့အဲဒီလိုကောင်းတယ်ပေါ့ဒါမျိုးလေးတွေပေါ့ဟုတ်လားဒါတွေကတော့အများကြီးပါပဲအဲတရားဆိုင်ဒီလိုခါမှာခါကြီးကတောင်းလာတော့ဒီလိုကောင်းဒီမစီကမာကျော်ရုံးကြီးတွေ့တာဒီလိုကောင်းအဲအမတ်တွေပါလေကောင်းလာပြီဆိုလို့ရှိရင်အဲဒီမခန္ဓာတွေပြောင်းပြီးတော့ပေါ့လေလင်ဖို့ရပေါ်ထိုင်နေရသလိုတက်တော့တက်တာလေးဖြစ်လာခံစားမှုကြီးကောင်းလာပါတော့ အဲ့ဒါတွေထင်ရှားတော့ပါလေအဲ့ဒါတွေတော့အများကြီးကျေပြန့်ပါလေဟောင်းနေပိတ်နေဆိုတော့ဒါအထီးသဘောတွေထိုင်နေဆိုတော့လည်းတောက်နေတာထိတယ်ဆိုတော့လည်းပဲထိတယ်သိချင်မှလို့ရှိရင်တော့တော့တခါတခါပူတာတွေ့တယ်တခါတခါအေးတာတွေ့တယ်တခါတခါမာတာတွေ့တယ်တခါတခါပြော့တာတွေ့တယ်တခါတခါမှတင်းတာတွေ့တယ်ပေါ့လေတခုတော့တွေ့သွားတာပဲအဲ့ဒါရောအဲ့ဒါယုတ်ပြည်နာကြီးထင်ရှားနေတာပဲအဲ့တော့ကိုကြည့်နဲ့ ခုနထိရတဲ့ဟာကယုတ်တုကသစ္စာထိတာတိတာတွေ့တာခံစားတာကနန္တုကသစ္စာအဲဒီဒုက္ခသစ္စာတွေသိကျင်လို့ရှိရင်သူတို့ပေါင်းလုံးပိန်လုံးထိုင်လုံးထိလုံးကိုယ်လုံးဆန့်လုံးစောင်းလုံးငယ်လုံးကြွားလုံးလမ်းလုံးခြားလုံးပေါ့လေမြင့်တော့ခတ်တာမျက်လုံးပိတာခုနာအစအကုန်လုံးလာတယ်မလွတ်ရှုမရတာပါပဲရှုမလို့ရှိရင်ဒုက္ခသစ္စာတွေသိလာတာမရှင်းတော့မသိဘူးပဲ အခုပြောခဲ့တဲ့အရာတွေကမိတိငါနာနှကောင်ရှာကိုခေါ်တဲ့အခန္ဓာ၅မျိုးမှာအရှင်းသာအနအရသာအတိတ်က၅မျိုးတိုက်ခပေါ်တိုင်းပေါ်တိုင်းမှာမိတိတာကြာတိတာနန္တိတာစာတိတာထိတိတာဟောလေအတွေ့ခံစားတာတွေဖြစ်သလို့ ထို့အတူပဲစိတ်ကူးစူးစမ်းကြံစည်တဲ့အခါမှာလည်းပဲခန္ဓာတိတ်တာဖွင့်တတ်တယ်ရှိတယ်။ဒါရီမြင်ကြနာစာတိကျတော့မဟုတ်ဘဲနဲ့အလွတ်နေတဲ့အခါမှာသူကအဟောင်းကြီးပြန်ပြီးတော့စဉ်းစားလို့ရှိရင်မြင်တဲ့အောင်ကြားတဲ့အောင်နားတဲ့အောင်စားတဲ့အောင်တကယ်မြင်ကြနာတာတော့မဟုတ်ဘူးသိတာတော့မဟုတ်ဘူးပေါ့လေ။စိတ်ကူးနဲ့ယူတာပေါ့။ နောက်ခင်းမဲ့အရာတွေကိုလည်းပဲစိတ်ကူးနဲ့ကြည့်တဲ့အခါကျတော့မြင်တယ်လို့လို့ကြားတယ်လို့လို့နားတယ်လို့လို့လည်းရှိတာပေါ့အဲလိုမျိုးတွေကတော့အဲဒီလိုစိတ်ကူးတွေကတော့မျက်စိကိုမိတာလည်းမဟုတ်ဘူးနားလည်းကောင်းရှာကိုမိတာလည်းမဟုတ်ဘူးသူကြတော့အမိတစ်မျိုးဖြစ်သွားတယ်ဒီမှာခန္ဓာတစ်မျိုးဖြစ်သွားတယ်စိတ်ကူးရရအာယုန်တွေလည်းပဲ သူတို့ကလည်းပဲတမျိုးဖြစ်သွားတော့ဗောလေအဲဒီစကူရရအာယုန်တွေကမနောဒွါရခေါ်တဲ့စိတ်တကားပေါက်မှာဗောလေလာလာပြီးတော့ဆိုက်ကြတယ်တိုက်ကြတယ်အဲလာဆိုက်ပြီးဆိုရင်ဆိုလို့ရှိရင်မြင်းလျောင်လေးနဲ့တိုက်လို့ရှိရင်တကယ်မြင်းနေရတယ်လို့ကြားလျောင်လေးနဲ့တိုက်လို့ရှိရင်တကယ်ကြားနေရတယ်လို့နံလျောင်စားလျောင်ထိလျောင်နဲ့ထိုဒီလိုကောင်းပါ အဲဒီစိတ်ကူးအတိလေးတွေဖြစ်ဖြစ်သွားတယ်အဲဒီအပွင့်တက်တွေခေါ်တယ်ဟွန်းစိတ်ကူးလို့ကောင်းရင်ဟွန်းဝေဒနာတွေပေါ့လေတော့လာလာပြီးတော့ထိတော့စိတ်ကူးကောင်းလို့ဆိုလို့ရှိရင်ဒါခံစားမှုကောင်းတယ်စိတ်ကူးမကောင်းဆိုရင်ခံစားလို့မကောင်းဘူးအလေအလတ်ဆိုလို့ရှိရင်လည်းပဲခံစားမှုတွေဖြစ်နေတာတော့အဲဒီခံမျိုးမှလည်းပဲခန္ဓာတိုက်တာဖွင့်တတ်တရားဖြစ်နေပါလား အဲဒီလိုစကုစစ်စားကြံစည်တဲ့အခါမှာလည်းပဲခန္ဓာတိုက်တတ်တည်ထင်ရှားဖွင့်တတ်တည်ထင်ရှားနေပါလေခန္ဓာကတော့ဝင်စိတ်လို့ခေါ်ပါတယ်အိပ်ပျော်တဲ့အခါမှာဖြစ်နေတဲ့အမှန်တိမ်ဝဲတဲ့စိတ်ပေါ့လေအဲဒီလိုခါမျိုးမှာအာယုံကလာပြီးတော့တိုက်ခတ်ပေါ်လို့ရှိရင် အမြင်အာယုံပဲဖြစ်ဖြစ်ကြားအာယုံပဲဖြစ်ဖြစ်လာတိုက်ခတ်ပေါ်လို့ရှိရင်ခုနကပွင့်လေးကနိုးကြလာတော့နိုးကြလာတော့စိတ်ကူးစိတ်လိုက်ချက်စီမှုလေးဖြစ်တာပဲနော်တကယ်မြင်နေတာတော့မဟုတ်ဘူးလေမြင်နေအောင်ကြားနေအောင်နားနေအောင်စားနေအောင်ကြည့်နေအောင်အဲ့ဒါလေးဒီလေးတွေဖြစ်လာတယ်နော်အဲ့ဒါကြီးအပွင့်တတ်တယ်ပေါ့လေအဲ့ဒါဒီလိုရုပ်တည်နာလေးပဲ ခန္ဓာကလည်းပဲယုံနဲ့နာတွဲနေတယ်တိုက်တက်ဆိုတာလည်းပဲယုတ်တိရောနာနေရောပြီးတော့ပုံသဏ္ဍာန်ပညာတရောအကရပညာတရောမျိုးစုံလာပြီးတော့ထင်ဟပ်ပါတယ်တိုက်တက်ကတော့အဲ့ဒါတွေထင်ရလာလို့ရှိရင်ထင်ရတဲ့အတိုင်းစေကုစရချန်စီပြီးတော့သိကြတယ်အပွင့်တက်တယ်ဝတ္တမသူကလည်းနည်းနည်းကျေပြပါလေသူကတော့ဘယ်လိုဖြစ်စေ စေစားကြံစည်မှုတွေဖြစ်တိုင်းဖြစ်တိုင်းပေါ့လေစေစားရဲကြံစည်ရဲပေါ့လေတွေးတယ်အဲဒါသူဖြစ်တဲ့အတိုင်းလိုက်ပြီးတော့မှားရတာပါပဲအဲမှတ်လို့ရှိရင်အဲ့ဒီခိုက်တာမှထင်ရှားတဲ့ရုပ်တုကသစ္စာထိုက်တဲ့နန္ဒုကသစ္စာတဲ့တရားတွေတကယ်သိလာတော့တာပါပဲသို့တော့ဘယ်လိုဘယ်လိုတိသွားတယ်ဆိုတာတော့ဘုန်းကြီးကတော့ဖြည့်တိကြမပေးဘူး ယုံနာတွေကွဲလာမယ်ကြောင်းကျုပ်တိပုံတွေတိကြောင်းကျုပ်စက်ပုံတွေတိလာမယ်ဆိုတာဒါတော့ပဲအဖြေပေးတယ်။ဘာဖြစ်လို့လဲဆိုတော့တိတိကျကျပြောလို့ရှိရင်တချို့ယောဂီတွေကတန်ရုံပန်းလိုက်တတ်တယ်။ကိုယ်ပဲတိမဟုတ်တော့ကိုယ်ပဲတိဖြစ်ဖို့ကတော့အဖြေတိတိကျကျမပြရပါဘူး။ဥပမာဖြစ်ဗာနဲ့တူလဲဆိုတော့ခဏဘုဇာတူတွေ့တဲ့အခါမှာ ဒီဘုရားအဖြေရှာခဲ့ဆိုရင်ရှာလို့တဲ့ပုဂ္ဂိုလ်ကတော့တွေ့နည်းပြလိုက်တာပဲရှာပြတဲ့တွေ့နည်းတိုင်းတွေ့တွေ့လို့ရှိရင်တွေ့နည်းမှအဖြေမှထွက်လာတာပဲဒါပဲဒါယောဂီအနေနဲ့ကတော့အဖြေတဲ့တွေ့နည်းပိုအရေးကြီးတယ်တနည်းအားဖြင့်လည်းအဖြေမှရောက်ဖို့ရာအတွက်ဆရာပြတတ်တဲ့တွေ့နည်းတိုင်းတွေ့ရတာပဲမပြတ်တွေ့နေရဘူး ခုပေါ်ရင်အာယုပေါ်စေလိုက်ပြီးတော့ရှုမှတ်နေတာဒါတွက်နေတာပဲတွက်နေအဖြေလေးတွေထွက်နေတာတစ်ခါတွက်ရင်အဖြေလေးထွက်သွားတာပဲနောက်တွက်ပြီးဆုံးတဲ့ခါကျအဖြေကြီးပေါ်လာတာပဲနောက်အဲ့ဒါတွေတိုက်ကြည့်လို့ရှိရင်ဒါရှင်ကိတ်တဲ့နီးကမှားနေပြီဆိုလို့ရှိရင်တော့အဲ့ဒါဒီတွက်နီးမှားပြီအဖြေမှတွက်ပြီဆိုတော့သိရပါတယ်အဲ့ဒီသဘောမျိုးဘုန်းကြီးတို့ကလုပ်ရပါတယ်အဖြေတိတိကျကျပေးလို့မဖြစ်ပါဘူး ဒီကဏ္ဍဘုရားတခုတွေ့တဲ့အခါမှာဆရာပြထားတဲ့တွန့်လေးကိုတိတိကျကျမှတ်သားပြီးတော့ကိုယ်လုပ်ငန်းစတဲ့အခါမှာစိတ်ဆက်မပြတ်တွန့်တယ်ဟုတ်ပဲတွန့်လေးအဖြေမှလေးတွေထွက်လာပြီးတော့နောက်တွန့်ကြီးဆုံးတဲ့အခါမှာဖြေမှကြီးထွက်တော့တာပါပဲထို့သူပဲရောက်ရတော့ကိုယ်လေးဆက်ပြီးတော့တကယ်ပေါ်တဲ့အာယုံတွေကို အားဆိုင်ပြီးချိန်သားကိစိုးစိုးပြီးမှတ်ပါဆိုတာဒါအတွက်နည်းပဲဒီလောက်တစ်ခုပဲရှိတယ်သူဘာမှလုပ်ဖို့မလို့အဲ့ဒီတိုင်းစီစမပြပေါ်လို့မှတ်နိုင်လို့ရှိရင်စိတ်ကြည်စီကြတာစိတ်ကြည်စူးစူးစီစီဖြစ်လာတာအာယုံမှာဒုက္ခတွေပိုက်ချသိလာတာဒုက္ခကြောင့်ကြိုးတွေဆက်ဆက်ဖြစ်ဖြစ်လာတာဆိုတော့အဖြေတွေထွက်လာတာပဲဒါပဲ အဲနောက်ဘိုင်းမှာဥပဒနာညာလေးအစဉ်တိုင်းဖြစ်သွားမှာဒါအဖြစ်နောက်ရုံးနဲ့ကချုပ်ကြီးနဲ့နိဗ္ဗာန်တွေ့တဲ့အထိပေါ့လေဖြည်ကြီးထွက်လာမှာပဲဒီမှာဒီတော့ကဏ္ဍပု္ပ္ပာထွက်တဲ့အခါမှာဘာမှအဖြေကိုဂရုစိုက်မလို့ပဲနဲ့ဆရာပြတဲ့ဤတိုင်းတွေ့နီးမှရပြီဆိုရင်တစ်ချက်ချက်တွေ့နေဖို့ပဲအခုလည်းပဲဒီလိုပဲ အတုတဲ့နီးမှရပြီဆိုလို့ရှိရင်ယောဂီရဲ့အလုပ်တစ်ခုပဲပေါ်ရတာမှန်နေဘူးဒါပဲရှိတာပါအဲ့ဒီအထုနေကြပါစေလို့ဒီနေ့တရားအဆုံးသိလိုက်ပါတော့သာသာ